الحمد لله الحمد لله رب العالمين ولله يسجد ما في السماوات وما في الارض من دابه والملائكه وهو لا يا يقال ရားနဲ့တကွကြွလာကြလို့မျိုးသားမျိုးပြီးအားလုံးကိုကျေးဇူးရှိပါတယ်။ခဏကျွန်တော်တင်ပြဖို့ရွေးချယ်ရတဲ့ကောင်းစဉ်အားတော့ဟောအဲကျွန်တော်တို့ဂျီဟတ်နဲ့မွတ်စလင်လူ့ဖွဲ့စည်းဆိုတဲ့ကောင်းစဉ်ကိုတင်ပြဖြစ်ပါတယ်။အခုဒီကာလတွေမှာကျွန်တော်အနေနဲ့အချိန်နဲ့တပြေးညီခက်နဲ့တပြေးညီလောအပ်ချက် ဟာအစ္စလာမ်တွေအများကြီးမွတ်စလင်တွေမွတ်စလင်မဟုတ်သူတွေပါကျွန်တော်တို့ဟိုကျောင်းတော်ကိုလာရောက်လေ့လာကြတယ်လေ့လာနေတဲ့အားလုံးသောအခြားသောဘာသာဝင်တွေဘာသာဝင်တွေအခြားသော community အပုဂ္ဂိုလ်တွေအားလုံးဟုတ်လားအစ္စလာမ်နဲ့ပတ်သက်ပြီးတော့လေ့လာနိုင်အောင်ကျွန်တော်တို့အားလုံးပေါင်းစင်ရွေးချယ်တင်ပြရရှိတဲ့နေရာမှာဒီတစ်ပတ်မှာတော့ကျွန်တော်အနေနဲ့ jihad နဲ့ Muslim Youth ဖွဲ့စည်းအဓိကဒီ jihad ပေါ်ရ jihad ဆိုတဲ့အကြောင်းကိုကျွန်တော်အဓိကအားတင်ပြပါဖြစ်ပါတယ်။ဒီအရပတ်သက်ပြီးတော့ကျွန်တော်တင်တော့လွန်ခဲ့တဲ့9နှစ်လောက်ကလေတစ်ခါစစ်နေဘာသာတရားဆိုပြီးတော့ကျွန်တော်တင်ပြခဲ့ပြီးပါပြီ။အဲဒီတော့ကတော့ jihad အကြောင်းကိုဦးစားမပေးပြီးပဲ jihad အကြောင်းပါတယ်ပေါ့ဗျာ။အခုကတော့ jihad ဆိုတာကျွန်တော်တို့အတွက်အထူးတစ်ပြည့်အမှောက်ဆုံးနားလည်တော့ပေါက်တာမှာ Muslim community ကနားလည်တာ မွတ်စလင်ကောမြူနတီမှာဒီဘီလီဂျီဟတ်ကိုလွယ်မှာတော့ပြောဆိုနားလေပေါ်ပေါက်မှုတွေရှိကြတာသိရှိရတဲ့အတွက်ဥစ္စာပမာမွတ်စလင်ကောမြူနတီကဂျီဟတ်ဆိုတာပါလေနားလေနိုင်ရမယ်အပြင်မိမိနားလေယုံတဲ့လက်ရှိပင်နာမှာမလုံလောက်တော့ပဲအခြားသူကိုရှင်းပြနိုင်တဲ့အနေအထားပါရှိရတယ်ကျွန်တော်နားလေပေါ်ပေါက် အဲပြီးတဲ့ကာဒူရီယာချက်မီတာနဲ့ဂျီဟတ်ကိုကျွန်တော်နဲ့ပူနေတဲ့ညီနောင်တွေနားလေသဘောပေါက်ဖို့လိုအပ်တယ်။ဒါမှသာရှေ့မှာကျွန်တော်တို့ဟာဘာသာဖြစ်စွာနဲ့လူလင်းကြစွာရှင်တွေနေထိုင်လို့ရမှာဖြစ်ပါလေ။ဒီနေရာမှာအရေးကြီးတဲ့အချက်ရှိတာမိတော့ပင်စုဦးစေကဘယ်လိုပဲဖြစ်နေပါစေကျွန်တော်တို့ကတဟဇာတာဖြစ်စွာညီညွတ်စွာ နေထိုင်ဖို့ကမဖြစ်ဘူးဒီတိုင်းနဲ့ပွားဖို့ပွားမှာဖြစ်ပါတယ်ကျွန်တော်ဒီနိုင်ငံလုံးဝေးတာပါဒီနိုင်ငံမှာလည်းကျွန်တော်ရှာဖွေစတော့ကြတယ်ဒီနိုင်ငံမှာလည်းကောင်းချဒါကျွန်တော်နိုင်ငံနော်ကောင်းပြီအဲ့တော့ဂျဟတ်ဆိုတဲ့စကားလုံးကိုတော့ကျွန်တော်စာသူ့ရဲ့စကားလုံးအတော်တော်နဲ့တိတ်ပြီးစာပြပြရစီအာဘီလိုဂျင်းရဲ့အာရတာ jahadat yajhadu. No? It's not the cancel of his power or efforts. It's not. Laula outha sakto yui. Chuba ato. Swa api. Atau cha laukai sang yue chingo. Jihad lo boy. Atu ru. Yin ye. No? ကျွန်တော်တို့ကဂျီဟာဒ်ဆိုစစ်ပွဲတော့ပဲကျွန်တော်တို့ကပြည်တာဟိုဂျာဟာဒ် မဟုတ်ပါဘူးဂျီဟတ်ဆိုတာကပါစစ်ပွဲဆိုတာကအပါတော့ဂျီဟတ်ပါနော်ဂျီဟတ်ရဲ့အစိတ်ပိုင်းတိကျပဲဖြစ်နော်အဲ့ဒီအစားကိုကျွန်တော်တို့ဘောပေါက်မှုနားလည်လို့လွယ်တယ်အောင်သိရှိရဂျီဟတ်ဆိုတာလည်းကျွန်တော်တို့ကမစစ်ပဲအဂျီဟတ် roubado. ဖြစ်ပါတယ်အဲ့တော့အစ္စလာမ်မှာဂျီဟာဒ်ဆိုတဲ့ဘောဟာကကျမ်းစာပေါ်လာတဲ့မှာနေရာမြောက်များစွာမှာတက်ဆိုင်ရာသူ့ရဲ့ contribution အလိုက်နော်စကလုံးပြီးအများပါဝင်ပါတယ်ဒီနေရာမှာထူးခြားတဲ့အချက်တစ်ချက်ကဂျီဟာဒ်လို့ပြောရင် ဟစ်ဂျရက်ကိုတွဲပြီးတော့တုံးသွားတာတွေ့ရတယ်ဝါဟာဂျူဝါဂျာဟာဒူဟစ်ဂျရက်နဲ့ဂျီဟတ်ကိုတွဲတွဲတုံးသွားတာလေဒါကျွန်တော်တို့လေ့လာသင့်တယ်အချက်အချက်ပဲဖြစ်ပါတယ်နော်အဲ့တော့ဆုံးမပြောလို့အစ္စလာမ်မှာဂျီဟတ်လို့ပြောလိုက်ကျွန်တော်တို့ကစစ်လို့ပဲနားလေသဘောပေါက်ထားတယ်တချို့ကလည်းဘယ်လိုပါ ဘာသာပြန်ဆိုပါအမှန်တကယ်ဒီလိုဘုန်းကြီးဝေါ်လို့စစ်ပွဲတို့ဘာသာပြန်ခြင်းနဲ့ပတ်သက်ပြီးကျွန်တော်ရဲ့ဘောဆန္ဒကတော့အဲ့ဒါကပြီးပြည့်စုံတဲ့ဘာသာပြန်တရားလားဆိုတော့ကျွန်တော်မဟုတ်ဘူးလို့ပဲပြောပြတယ် လို့ပြောပြရစီဒီစကားကိုကျွန်တော်မပြောချင်ပါဘူးကျွန်တော်စိတ်ဆိုးရင်လည်းကြိုက်တော့ဆိုးကြပါကျွန်တော်ဒီစိတ်ဆိုးမှုခံပါမွတ်စလင် community နဲ့ပတ်သက်ပြီးပြောချင်တာဟုတ်ပါအထူးသဖြင့်ချမ်းသာတဲ့ကစားကိုကျွန်တော်ပြောချင်ပါတယ်ကျွန်တော်အမျိုးတွေလည်းအများကြီးပါတယ်မွတ်စလင် community မှာချမ်းသာတဲ့လူတွေများပြီးမိမိတို့ရဲ့ မပြည့်တဲ့မှုတအားများနေတယ်။ဒါကြောင့်ကြိုက်လို့စိတ်ဆိုးစိတ်ဆိုးပါကျွန်တော်ထောက်ထားရှိတာဟာတကယ်တွက်ချက်တာတကယ်တွက်ချက်ပြီးသူ့ဒီနာလို့တင်ပြဆိုတော့တင်ပြပါဒါပေမဲ့စိတ်ဆိုးရဖြစ်ကုန်တယ်။နော်အဲ့တော့ဥစ္စာကနာအစရှိတယ်ကိုစွာပြီးလို့ရုံးပါရုံးကံကြိုးပမ်းအားထုတ်ခြင်းကိုဂျီဟာလို့ခေါ်တယ်။ဂျီဟာတူတူပါလေမဂျာဟက်လို့ Então, meu တရားလို့တော့မဟုတ်ခံပါဘူး။တော့အဲ့ဒါကိုပြန်လဲတုံ့ပြန်ပါဘယ်လို Siinä sitä on paljon. Sijoituksen tulee silloin. Kadu perlu. No. Islam bedoma preemptive attack menurut. Defense back. Jihad yang berdoma defense kan back. Karena baca kita pertama. တက်ကိုတော့ကျွကျော်စော်ကားတဲ့စစ်ပွဲမျိုးတော့အစ္စလာမ်ကကုရ်အာန်ကလုံးဝလက်မခံအဲ့ဒါတော့နားလည်တာလိုအပ်တယ်ဒါနဲ့ပတ်သက်ပြီးကျမ်းမြတ်ကုရ်အာန်ကဘယ်လိုပြောထားလဲဆိုတော့ဆူရာ ကျွန်တော်တို့မွတ်စလင်တွေရေးကြည့်တယ်အဲ့တော့ကျွန်တော်တို့ကဘုမလေးလေးပြောအောင်လက်ရှိအနေထားမှာလက်ရှိမြန်မာနိုင်ငံမှာဖြစ်ခဲ့တဲ့အရေးကြီးနေတော့အားလုံးကြားတဲ့အတိုင်းဒီရေးကြီးမှာကျွန်တော်တို့အတွက်စိတ်ကောင်းအောင်ဒါပေမဲ့ဒီထက်ကကျွန်တော်တို့သင်ခန်းစာမှာတစ်ချက်အများရှိတယ်တော့သင်ခန်းစာမှာတစ်ချက် ကျွန်တော်တို့ဒီကိုအစ္စလာမ်ကကိုကုရ်အာန်ကဘာပြောတာလဲဆိုတာကိုပို့ပြီးဖို့လိုပါတယ်ဒီချက်ပေးတယ်ဒါကျွန်တော်တို့ကလည်းကောင်းတဲ့တရားသာတရားမွတ်စလင်ဟောတဲ့ကာဖာမပြောပါနဲ့ယနေ့ဒီလိုပြောလို့မှုတွေဝဲမာတဲ့အတွက်ကြောင့်ကျွန်တော်တို့ဟိတ်စိတ်တွေဖြစ်လာတက္ကနကမောဟဖို့ဖြစ်လာဒါကျွန်တော်တို့ကနားလိုက်ကြားတဲ့တရားပဲ အတိတ်ကအတင်းတို့ပေါ်ဖိနှိပ်ညှဉ်းပန်းသောသူတို့အားအတင်းတို့ကလည်းမိတိနေရာမှာပြစ်ဆုံးပြီးဖြစ်စေတုတ်တင်ရှင်းပြီးဖြစ်ပါလေအဲ့ဒါနောက်ဆုံးဆင်ပြီးတာနောက်ဆုံးဆင်တာတင်းတို့ပေါ်နေရာတွေတော့မှနေထုတ်တယ်သူတို့ကလည်းနေထုတ်မောင်းနေထုတ်ကြပါဒါကုရ်အာန်ရှိတာအဲ့ဒီကုရ်အာန်ကိုပြင်ပေးပါလို့စ조사 တင်ဖို့လူသားကုရ်အာန်ကိုတရားရုံးတင်ဖို့ကပ္ပမှာလူပေါင်းတန်းနဲ့ချီထောင်နဲ့ချီလက်ခံလာတဲ့ယုံကြည်ချက်တရားကိုတာမန်ဘလို့တစ်ခုမှာဟာဘုရားရုံးတင်မယ်ဆိုတော့တွိုင်းကြည့်ပါတော့ဗျာကျွန်တော်မပြောချင်ပါဘူးပြောရမဖြစ်နိုင်တာမပြောပါနဲ့လူတိုင်းလူတိုင်းကအဲ့ဒီဟာကဒါအစ္စလမ်တက်ချေမှုကြိုက်တဲ့ community မှာရှိပါသလားဖြစ်ပါသလား ကို community ကိုလာစော်ကားပြီးဆိုရင်အဲ့ဒီဟာဒီလူသားအားလုံးနဲ့ကျုံးတယ်ဟုတ်လားစဉ်းစားကြည့်ပါဘာလို့ကျွန်တော်တို့ကဟိုကလာပြီးတော့တိုက်ပြီးခိုက်ပြီးတပ်ပြီးဖြတ်ပြီးဆိုတော့ကျွန်တော်တို့ကသူတို့ welcome လာပါကြတော့ကပြရတာနော်တိတ်ပြီးတော့လေဗျာကျွန်တော်တို့တိတ်ပြီးတော့လေဟိုဘယ်လောက်ဒီမဖြစ်နေပါလဲအဲ့တော့မတရား တောက်ဖြတ်တောက်ဖြတ်လိုက်ခဲ့တယ်ပုံရပြင်းတာတော့ခါစားလူပြောက်ကသိသွားတာပေါ့လေအညင်းစက်ခါရပါအခါရပြတာတော့အလားအိမ်တော်ဖြစ်တော့မစရီခရာ၌ဒါတစ်ချိန်တော့သွား တော်မိစ္ဆာအပေါင်းတို့ပဲတူညီတော့တရားကိုကိုရရှိတယ်ဖြစ်တယ်။အကျွန်တော်တို့ကအလာပေးရတဲ့အသည့်ဒီပေါ်မှာလည်းစနစ်တရားစဉ်းစားဆင်ခြင်ပြီးလောကဆောင်ရွက်ဖို့လိုအပ်ပါရဲ့။ဟုတ်ကဲ့တော့ကောင်းပြီဒီကနေ့အင်ဒိုနီးရှားနိုင်ငံကနော် အဘူဘကာဘာရှာဆိုတဲ့ပုဂ္ဂိုလ်ကနေပြီးတော့မြန်မာနိုင်ငံပေါ်မှာဂျီဟတ်လုပ်မယ်ဆိုချင်းရတယ်တော်တော်လေးဂဲတယ်ကွာဒါမှတိုက်ကျွန်တော်ပြောမယ်ပါတော်တော်လေးဂဲတယ်ကွာဒီပေါ်မှာတော်တော်များများဂဲထားပါတယ်ဒီအရပတ်သက်ပြီးတော့ကျွန်တော်တို့ ဆုတောင်းပြီးကိုကြောင်းတော်ကိုလည်းဆရာတော်ကြီးဘုန်းတော်ကြီးဖြစ်စေဘက်ကဝင်လာပါတယ်လာရောက်လာပါတယ်ရောက်လာပြီးတော့လာပြီးစုံစမ်းမင်းများတယ်ရင်းရဲတွေမှာချစ်ကြည်ရေးတွေမှာဟုတ်လားကျွန်တော်တို့ကလည်းလူလူလာလာလက်ခံပါတယ်ဖိတ်ခေါ်ပါတယ် warmly welcome နောက်ဘယ်ဆရာတော်ဘယ်ဘာသာ ရှင်သူမြတ်များဖြစ်ဖြစ်ကြွပါအာဇာကူလာစုတော်ပြီးအစ္စလာမ်ကိုကြောင်းတော်က warmly welcome အလ်ကုရ်အာန်ဟူဒန်လင်နာစ်ကုရ်အာန်ဒီမုစလင်တို့ပဲမဟုတ်ဘူးလူသားအလုံးမုစလင်တွေဘာလုပ်နေကြလဲမုစလင်တွေကျမ်းကဘယ်လိုရှိကြလဲမိသူ့ကိုဆိုဟောလာစကူလာချပြပါပဲအဲ့တော့ Facebook မှာတက်သွားတယ် ဟာဝိုင်းတော့ဗျာမဖို့ပါဆဲလိုက်ကြတယ်ဘယ်သူတွေလဲဒီလားအမွတ်စလင်ကော်မတီကတော်တော်တော်လည်းခက်တယ်ဗျာနော်ဆရာတော်လာလည်းပြတယ်ဒါပါလေဒါပါလေဒါဟုတ်ခက်တယ်ဗျာဆရာတော်ဘာစစ်ခံမှလည်းရှိဘူးဘာလည်းထိုက်ပါလို့ရှိဘာဆွဲပါလို့ရှိဆရာတော်အလေးကြီးနေတယ်ဆရာတော်ဒီကလာတော့ပြရတယ်နော် အဲ့တော့ကမနေ့ကကျွန်တော်ကတွေ့တယ်ကလောမှာဘာသာပေါင်းလို့ Facebook ပေါ်မှာကလောမှာဘာသာပေါင်းလို့ချစ်ကြည်လောက်တော့အဲ့ဒါလိုပဲဆရာတော်တွေရောသူတို့ဟိုညာရွာဒေသဆိုင်အားကိုတော့ပါတယ်နော်တန်ပုံတွေနဲ့နောက်ခါဒီလောက်တို့ရတာပဲပါဗျာနော်သူတို့ပါတာအများကြီးတယ်ကျွန်တော်တရားဆရာတော်အဲ့လိုဒီလိုနေရာမျိုးမှာသစီဒီဆရာတော်၃ပါးရှိတယ်အရှိမမျိုးကြီး၃ပါးခါးဆိုင်ဝန်ထမ်းကြတာ အားရကြတော့ထောက်တာတိုင်းပဲထောက်တာလို့ one comment ပေးကြတာဘာဖြစ်လဲဆရာဖြစ်တယ်ပလီတဲ့မိမဝင်တယ်ပလီတဲ့ဘာဝင်တယ်အကျွန်တော်လည်းမတတ်နိုင်ပါဘူးအဲ့ဒါလည်းချက်မနေ့ကကျွန်တော်လည်းချက်ပြီးအဲ့ဒါကို share လုပ် comment ကိုချက်ပေးလိုက်ပလီတဲ့ကိုဘုံခွဲလို့ပလီတဲ့မှာ တ်တယ်ကွာလို့ကျွန်တော်ပြီးလိုက်ဟုတ်လားဒါစဉ်းစားတော့မွတ်စလင်နိုင်ငံမှာတော့ပြောတယ်ပါကစ္စတန်လိုနိုင်ငံမှာပလီတဲ့ဘုံပွဲကိုလာတဲ့ဝဇူလုပ်ပြီးဝင်လာတဲ့ယောက်ျားတဏ္ဍနဲ့လူတွေကိုပြစ်ဖို့ပလီရဲ့ကိုအတိကံဝင်လာတဲ့ယောက်ျားအဲ့ဒီယောက်ျားတဲ့စာရင်ပလီတဲ့ကိုငြိမ်းချမ်းရေးပဲ ဝင်လာတဲ့ဘာသာခြားမျိုးပြီးပုံပြီးမြင့်မြတ်တယ်ကကျွန်တော်ကြိုက်တော့ပါပြီဟုတ်လားအဲ့ဒါကျွန်တော်မွတ်စလင် community အခြေအနေပြတယ်ဒီနေမှာပါရှိအပိကိုမဆဲကြပါနဲ့ပြောလိုပါတယ်ဒါဖြစ်တယ်အဲ့တော့ကောင်းပြီမင်းဟာအင်ဒိုနီးရှားကပုံပေါ်ပြပါချိန်ဟချင်းရတယ်ဗျာမွတ်စလင်ပြောင်းနေတာနဲ့ ဘယ်လိုပေါ်လာရှိကျွန်တော်ခုမှနေတဲ့ချက်ပဲတော့ကျန်တာကျွန်တော်ပြန်ကြည့်တော့ကျွန်တော်ပြောတဲ့ချက်တော့တက်မပါဘူးပြကျွန်တော်တော့အင်တာနက်ပြီးတော့နော်ပြန်ပြီးတော့ဖြတ်တော့ထည့်လာတာပါကျွန်တော်တော့ဝင်နေတယ်တော့ကျွန်တော်တော့အချက်အချက်ပဲကျွန်တော် Facebook မှာလည်း status တင်ထားတဲ့ item အချက်နံပါတ်1ချက်ဘောဓဘာသာနဲ့တို့ရညီနောင်နေပါဘုံမတင်ရတော့ဘယ်မှာရတာလဲကျွန်တော်တို့ကဘောဓဘာသာညီနောင်ညီညီကောင်မ တို့ညီတော်တွေတို့ညီကိုပေါင်းမတွေရဖြစ်နေမယ်ဆိုတော့တစိမ့်ဝင်လာပါပဲတစိမ့်ဝင်လာတာချင်းပါအခါနေတို့ညီတော်တွေရဖြစ်ကြတယ်ဒါဒီချက်နံပါတ်၄ချက်မတို့ဟလာမြင်ရတွေ့ရမိလောင်ပြီးတော့လမ်းမလာလဲနေအဲ့ဒီလမ်းမ လုံလုံရဲပေါ်စိတ်ကြသူ့ရှိမှဖြစ်နေတဲ့ကိစ္စကိုသူပါတော့မထိန်မသိမ့်တယ်လေအဲ့တော့ rule of law ဘယ်မှာလဲဒေသမှာ rule of law တရား ပြည်တွင်းကဖြစ်နေဖြစ်နေပြည်ပကဖြစ်နေဖြစ်နေတခြားကဘာသာဖြစ်ချင်လဲဖြစ်မယ်နတ်မြမာတွေဖြစ်ချင်လဲဖြစ်မယ်အဲ့ဒါဒါတွေဖြစ်ချင်ပါမဖြစ်ချင်လွယ်လွယ်လေးပဲတို့ပြည်တော်ကြီးညှိကြရအောင်နံပါတ်1ချက်နံပါတ်2ချက်တရားဥပဒေစိုးမိုးပြီးရိုးတော့တော့အဲ့ဒါကြီးစနစ်တကျတရားဥပဒေစိုးမိုးဖြစ်အောင်လုပ်ကြရအောင်အဲ့ဒါဆိုဘယ်တော့မှ ဒါလည်းရှိနေတယ်ဖြစ်ရတာနော်အနာချစိတ်ချလို့ကိုနေတာဖြစ်ရတာဒါကြောင့်ကိုယ်နဲ့ပြောဘယ်အချိန်မှဘယ်သူပေါ်မိပြီးတော့လည်းပြောဘယ်သူရှိမှာလဲဒါမှပဲအဲ့တော့ဟုတ်ပြီအစ္စလာမ်က preemptive attack ကိုလုံးဝလက်ခံခရစ်ပြောနေတယ်ဂျီဟာဂျီဟာဘယ်လိုလဲလုံးဝကြားတယ်ဂျီဟာဂျီဟာကြားတယ် ဒါပေမဲ့ဒီအားဖြင့်စောမောလို့ပြောလို့ definition ဘယ်ကမှဂရင်းတီတိတိကျကျ legally ဖွင့်တာအဲ့မတွေ့ရဘူးအဲကျွန်တော်စဉ်းစားတာလေတရားရှိလို့ပြောတော့ဘယ်လိုလဲ legally ခွန်ရှိချောက်ကိစ္စတွေဒီကိစ္စတွေနော်ကိုယ်ပြောနေတာရှိတယ်ဒါတကယ်ဟာ legally တရားစာတွေပါမပါသေးဘူးပါချင်တယ်ကျွန်တော်စာနာအောင်နော်အဲ့တော့ ဂျီဟတ်ဆိုတာနဲ့ပတ်သက်ပြီးတော့ကျမ်းစာနဲ့ကုရ်အာန်မှာရှိတဲ့ပြဋ္ဌာန်းတဲ့ပြဋ္ဌာန်းချက်တွေအားလုံးကိုခြုံငုံသုံးသပ်လိုက်မယ်ဆိုရင်ဂျီဟတ်ကျင်ညာခြင်းရဲ့ဂျီဟတ်အထက်နောက်ကိုပဲချက်ကိုးခြင်းအဲ့ဒီကိုးချက်တွေကတစ်ချက်ချက်နဲ့မကပ်ဘူးအဲ့ဒါဂျီဟတ်မဟုတ်ပါဘူး အဲ့ဒီကိုချက်ကဘာလဲနံပါတ်1ချက်ဂျီဟတ်စစ်ပွဲကိုနိုင်ငံရေးကောင်းဆောင်ကကျင်ညာတိုက်ခိုက်တာဘူးမဖြစ်စေရနိုင်ငံရေးရာကျင်ညာတဲ့တိုက်ခိုက်မျိုးမဖြစ်စေရဘူးဘယ်သူကကျင်ညာလဲဘာသာရေးကောင်းဆောင်ကကျင်ညာတနည်းအားဖြင့်ဆိုမယ်ဆိုရင်နိုင်ငံရေးလူမှုရေးစီးပွားရေး နယ်နိမိတ်ပယ်ဆိုင်ရေးပေါ်မှာအခြေခံပြီးဖြစ်ပေါ်လာတဲ့စစ်ပွဲမျိုးမဟုတ်စေရနာမည်ချက်ပုဂ္ဂိုလ်တခုတရားဓမ္မဘုနိုင်ငံတနိုင်ငံဓမ္မဘုအစုပ်ပဲတရားကအခြေခံပြီးတော့ နော်သူတို့တူတွေကလုပ်တဲ့ပွဲမျိုးမဟုတ်ဘဲနဲ့မွတ်စလင်တို့တရားစနာထောက်ခံတဲ့စစ်ပွဲမျိုးဖြစ်ရမယ်နံပါတ်3ချက်တင်ကျုံတိုက်ခိုက်တိုက်ခိုက်ခြင်း preemptive attack ကျူးကျော်တိုက်ခိုက်ခြင်းမျိုးလုံးဝမဖြစ်စေရနံပါတ်4 ရတဲ့အကြောင်းရင်းရှိပါလိမ့်မယ်။အဲဒီစစ်ဖြစ်ရတဲ့အကြောင်းရင်းပြဿနာကိုတိုက်ခိုက်ခြင်းမပြုပြီးမှအခြားသောငြိမ်းချမ်းသောနိလာများဖြင့်အရင်ဆုံးဆွေးနွေးဖြေရှင်းပြီးနောက်ဆုံးပြည်လည်မှုမရပါတိုက်ခိုက်တဲ့စစ်ပွဲမျိုးဖြစ်ရပါတယ်။နံပါတ်5 အခြားလူများအခြားဘာသာဝင်များအစ္စလာမ်ဘာသာတွေ့လို့ပူပြောင်းဝင်ရောက်ရန်ရည်ရွယ်ချက်ဖြင့်ဆင်နွှဲတဲ့စစ်ပွဲမျိုးမဖြစ်စေရဘူး။နော်။ဒီနေ့ဒါလည်းကျွန်တော်တို့ဆွဆွဲမှာအဲ့ချက်လည်းပါတယ်။တာမဝိတာနာပြုတယ်။ဒါမဝိတာနာပြုတယ်။ဒါကဒီမတိုင်ရရင်ဘာစ္စလာမ်ကဆော်ရီကလည်းဒါရီပါဖြစ်တာ တာကဘုရားဘုရားရှိတယ်လားဟောလာလာအလ္လာမုဟမ္မဒ်ရဆူလ္လာဒါရီလာဟောတာတော့အစ္စလာမ်ကဒါရီနဲ့အညာမျိုးရတော့ကျွန်တော်ဟာစပါဒီလာပြန်ခိုင်းတာဆိုတော့တော့နော်ရှိမရှိပဲတော့ပြောတာဟာတော့ပြောတာနော်အဲ့တော့သူကတော့ရှိပါလိမ့်မယ်ဗျာဒါပေမဲ့ဗျာ ကားတော့တယ်ပြီးတဲ့အခါကျတော့နင်းပြီးလူတွေပါတယ်ညာရှောက်တယ်မဟုတ်ပါဘူးကျွန်တော်တို့ရရဝုံမောပြောတာဟုတ်ပါဘူးစတာမအားလို့မရှိပါဘူးနံပါတ်6စစ်ပွဲဆင်နွှဲရခြင်းသည်ဩဇာအာဏာဖြန့်ကျက်ထူထောင်တန်ရ ဒီနေ့ဒီဟာကြီးညာတဲ့ကိစ္စတွေစက်တမ်ဟူစိန်လက်ထက်မှာလည်းကျွန်တော်ကြားမှုတယ်ဂါဒါဖီလက်ထက်မှာလည်းကြားမှုတယ်သူတို့ကြီးညာများအားလုံးဒီဂျီဟတ်မမြောက်ပါဘာဖြစ်လဲသူရဲ့မဆွဲသူရဲ့အိမ်သူရဲ့ရည်ရွယ်ချက်ကိုကြည့်ပါဘာကြောင့်ဂျီဟတ်ကြီးညာနံပါတ်9ချက်အပြစ်မဲ့အရသားတွေ အမျိုးသမီးတွေကလေးတွေရဲ့ကိုထိခိုက်ပျက်စီးခြင်းမရှိအောင်နည်းနိုင်များနည်းအောင်ကြိုးတင်ပြင်ဆင်ရမယ်နံပါတ်၈ချက်တစ်ပင်တွေကောက်ပဲတိနာတွေတရိစ္ဆာန်တွေနဲ့တဘာဝပတ်ဝန်းကျင်ကိုအကျဉ်းကျယ်ထိခိုက်ပျက်စီးဆုံးရှုံးမှုမျိုးမရှိစေရဘူး ဆိုတော့ဒါပြည့်သုံးနေတဲ့ဓာတုလက်နဲ့တွေအစိတ်လက်နဲ့တွေဂျီဟတ်မှာလုံးဝသုံးဆွဲခွင့်မရှိဘူးနံပါတ်6ချက်လူနေအိမ်တွေတာဝရအဆောက်အဦတွေတရားကျောင်းတွေတာသတိကအဆောက်အဦတွေစာသင်ကျောင်းတွေဆေးရုံတွေ အစရှိတဲ့အရက်ပဲအဆောင်ဘူးကိုပြစ်မှတ်ထားတိုက်ခိုက်ခြင်းမျိုးဂျီဟတ်မှာရှိစေတယ်။ကဲဂျီဟတ်ရဲ့တန်ဖိုးဘလောက်မြင့်မားလဲဆိုတာဘလောက်စီကံရှိတယ်လဲဆိုတာဘယ်လောက်တန်ဖိုးရှိတယ်လဲဆိုတာဘယ်လောက်တင်းကျပ်တယ်လဲဆိုတာဘယ်လောက်ဆိုလို့ပေါ့လွယ်လွယ်ကူဂျီဟတ်လုပ်လိုက်မယ် ကျွန်တော်ကဂျီဟတ်ဆိုတာနဲ့မိဖို့ကြောင့်လည်းပြည်ပြီးတုတ်ဆွဲတာဆွဲလုပ်တယ်အဲ့ဒါဂျီဟတ်အဲ့ဒါဂျီဟတ်မလုပ်ကြပါနဲ့ကျွန်တော်ကစာရုံးပေါ်ပြီးပါစေနဲ့နော်ကျွန်တော်ကစာပုံပေါ်ပြီးပါစေနဲ့ဟောကျွန်တော်ပလီနဲ့ပါတယ်ကျွန်တော်ပြောပြကျွန်တော်လည်းပလီမှာတို့ဟာပလီမှာအဆောင်မထားဘူးလားတဲ့ကျွန်တော်မကြားတာ ရှိတယ်လေလို့ဘောဇင်နှစ်ယောက်ရှိတယ်မဟုတ်ဘူးလေဂျမတ်သားရဲ့စုပြီးဆောက်တာဟာဟာဟုတ်တယ်အဲ့ဒီလေမှားတာလေလာချက်တော့ပြတာခုသုံးတာလေးတာဆောက်တယ်အဲ့ဒါလူစုတော့အတူစိတ်ထဲမှာအခုပြေလူတက်ကတော့ဒီလိုချိန်သွားနေတယ်အာမောပါတော့ရတဲ့ပြဿနာရဲ့စားအဲ့လိုပြဿနာ ဒါတွေကတကယ်လို့လိုအပ်တော့စောင့်မယ်ပြုမယ်ဆိုရင်လည်းတက်ဆိုင်ရာအာဏာပိုင်တွေနဲ့စနစ်ကြပူးပေါင်းပြီးဒေသဆိုင်ရာအာဏာပိုင်ရဲ့လမ်းညွှန်ချက်ရနိုင်ပြီးတော့စနစ်ကြစောင့်တာဘာဖြစ်လို့လဲဆိုတော့ကျွန်တော်ကအဲ့လက်တာဖြစ်တဲ့အချိန်မှာတော်တော်မှတ်တယ်နာမည်မပြောတော့မှတ်တယ်ဆိုတော့ကျွန်တော်နေညားပါပဲဘယ် ကျွန်တော်တို့ကကနေ့ဂျီဟတ်ဂျီဟတ်ဂျီဟတ်ပြောနေဂျီဟတ်ရဲ့အနှစ်သာရဘာလဲဂျီဟတ်ရဲ့အန်တီမာဒီမန်ချက်ကဘာလဲအဲ့ဒါကျွန်တော်တို့နားလေအင်အားနည်းနေပါသေးတယ်အရင်ဆုံးနားလေရမှာကျွန်တော်တို့မွတ်စလင်တွေပါပြီးတဲ့အခါကျွန်တော်တို့သိတဲ့အသိတွေကိုအခြားခြားသော ညီတော်ဘာသာတွေကိုအခြားခြားသော community မှာမှန်မှန်ကန်ကန်စနစ်ကြနဲ့ပြန်လဲချပြမယ်ဆိုရင်ကျမ်းတော်မြတ်ကုရ်အာန်ထဲမှာပါဝင်တဲ့ဂျီဟတ်ဆိုတဲ့စကားလုံးကဂရိလူတွေကြားနေလို့ကြောက်စရာကောင်းတဲ့စကားလုံးမျိုးဖြစ်ကကင်းလို့ပါပါလိမ့်မယ် ရင်နာစရာကောင်းပါလားအလ္လာဟ်ရှင်ကလူသားတို့တရားလုံးကိုအကာအကွယ်ဖြစ်ဖို့အတွက်အလ္လာဟ်ရဲ့နေမက်တော်ဖြစ်ချပေးထားတဲ့စကားလုံးတစ်လုံးဂျီဟတ်ကအလွဲသုံးခံရခြင်းအပေါ်မှာခရစ်နာမည်ဆိုးနဲ့ကြော်ကြားနေတာကျွန်တော်တို့ဘောစတင်တွေအင်မတန်ရင်နာဖို့ကောင်းပါတယ်နော်။ဒါလည်းကျွန်တော်တို့ကဒီတိုင်းပဲထားရတော့ပါ ဒါပြန်ဖြည့်ရှင်းဖို့တာဝန်မရှိဘူးလားအဲ့တာဝန်အားလုံးဝင်လာတယ်မွတ်စလင်တို့တင်ရလုံးဝလုံးဝဆွန်နီမွတ်စလင်မဲ့လောက်ပါရှီယာမွတ်စလင်မဲ့လောက်ပါဆလဖီလည်းလောက်ပါဟနဖီမာလကီအကောင်လောက်ကြပါကျွန်တော်တော့မကွဲပါနဲ့လို့ပြောတယ်တို့တို့ဒါကွဲတာကွဲကွဲရမယ်ဆိုတော့အောက်စွာရှိတာကိုအဲ့တော့ကွဲတိုင်းကျွန်တော်လိုက်ပြောတာပါနော် အဲ့တော့အချိန်ကလည်းကျွန်တော်တို့ပြေသွားဖြစ်တဲ့အတွက်ကြောင့် inshallah နောက်များမှာမှာပဲကျွန်တော်အနေနဲ့နောက်ပြန်ပြီးဟာလေးကိုထပ်မှပြီးတော့ကျေမဲ့ချက်ပြီးတော့နောက်ထပ်မှကျွန်တော်ရှာဖွေမယ်တမိုင်းဆိုင်အချက်တွေပါရှာဖွေပြီးတော့ဒီကျမ်းမြတ်ကုရ်အာန်မှာပါဝင်နေတဲ့အလ္လာဟ်ရဲ့ကလာမ်စကားလုံးတစ်လုံး ကံတို့ဘယ်လိုအခြေအနေမှာနေပါချရောက်နေကြလဲဒီအနေထားကကျွန်တော်တို့ဘယ်လိုကြော်ဖြတ်စကလုံးရဲ့အမှန်ကိုသိအောင်ဘယ်လိုလုပ်ကြစုပေါင်းဆောင်ရွက်ကြမလဲဆိုတာကိုကြိုးပမ်းကြပါစို့ပြောရင်းနဲ့ကိုယ်ပါရဲ့ပါမပါကိုဒီမှာပဲဒီကိုချိုးပြစေအလ်ဟမ်ဒူလ illah الحمد لله رب العالمين هو الله احد الصمد لم يلد ولم يولد ولم يكن له كفوا احد ان الله وملائكته يصلون على النبي يا ايها الذين امنوا صلوا عليه وسلموا تسليما ربنا امنا بما انزلت واتبعنا فاكتبنا مع الشاهدين سبحانك မှန်အတွက်မိမိတို့အသက်ကိုယ်စိတ်တွေဘဝဘဝစွန့်လို့စွန့်စားခဲ့ကြဘူးအစ္စလာမ်ဆွာဘာရှာဟီဒီအာလို့ခေါ်ဆဘာဆလာမြတ်တာပုဂ္ဂါပါဘုရားရှင်ကကျွန်တော်မျိုးကိုကျမ်းစာကုရ်အာန်မှာရှိတဲ့အလ္လာဟ်ရဲ့ကလာမ်များကိုအမှန်တကယ်သိသိကျကျနားလည်ပြီးအပေါင်းချနိုင်တဲ့စွမ်းအားများပေးသလားတော့ ပေါ်မှာအခြားခြားသူများကထင်လွဲမှုများကိုငြိမ်းချမ်းစွာဖြင့်ပြန်လဲတုံ့ပြန်ဖြည့်ရှင်းနိုင်တဲ့စွမ်းအားများကိုပေးသနာတော်မူပါအာမင်။ဘုရားရှင်ကဒီလိုကျွန်တော်တို့ပြန်လဲဖြည့်ရှင်းနိုင်ဖို့အတွက်ကျမ်းစာများကုရ်အာန်ကိုဒီတက်ပြီးပုံမကြိုးစားလေ့လာနိုင်ဖို့ရစွမ်းအားများကိုပေးသနာတော်မူပါအာမင်။ဘုရားရှင်က မြန်မာနိုင်ငံပေါ်ကျရောက်လာမဲ့ဘေးအန္တရာယ်အပေါင်းအဝဝကိုလည်းအလားရှိမြဖယ်ရှားပေးသနာတော်မူပါအာမင်ကျွန်တော်အနေနဲ့ကြီးညာစရာလေးကိုကြီးညာရရှိပါတယ်ကျွန်တော်တို့ဆရာမဒေါ်ညူမာတန်းကနေတော့ပြီးခဲ့တဲ့ပတ်ကတည်းကကျွန်တော်ဆောင်ရွက်ပြီးဖြစ်ပါတယ် rule of law တရားဥပဒေစိုးမိုးရေးဆိုတာပါလေဒါလက်ရှိနေထိုင်မှာအင်တာ အရေးကြီးတဲ့ကိစ္စပါနိုင်ငံတော်မှာလည်းဒီ rule of law ဟာတော်တော်ကြီးကိုနော်အဲဆောင်ရွက်နေရတဲ့ကိစ္စပါအဲ့တော့ကျွန်တော်တို့ဒီ rule of law နဲ့ပတ်သက်ပြီးတော့တရားဥပဒေဆိုင်ရာအစုအဖွဲ့ကတင်မဟုတ်ဘဲနဲ့မြန်မာနိုင်ငံမှာမိတဲ့နေထိုင်ကြသူဘာသာအားလုံးဘာသာဝင်အားလုံးအဲ့ဒီမှာကျွန်တော်တို့ကြော်ရတယ်ပါအဲ့ဒီအားလုံးက တဏှာကြီးချိန်တော့တယ်တဏှာကြီးကတော့ကျွန်တော်အစတော်ပါအော်ဇောပါနော်ဆိုဆိုလာဒီဆောက်ပြီးနေအပြီးမှအဲ့လိုရောတော့ဆိုတာနဲ့ပတ်သက်ပြီးကျွန်တော်ဆွေးနွေးမှာဖြစ်တယ်ကြကြောင်းနော်ကျွန်တော်ဒီ subject ပေါ်မှာစက်ဝင်စားကြသူများနော်လေ့လာကြည့်သူများကြွရတဲ့အတွက်ကျွန်တော်အနေနဲ့ဖိတ်မှကပြပါတယ်ဆရာမတော်မျိုးဟာတန်းဆိုတာကတော့နော်နိုင်ငံပြန်ဆရာမပြောပါ နောက်တစ်ခုကကျွန်တော်တို့အကြံဉာဏ်မိလာလာမယ့်26ရက်ဆိုတာကတနင်္ဂနွေနေ့ကြာတယ်เนาะလာမယ့်နောက်ကတနင်္ဂနွေနေ့ဒီပါပေါ့ပြီအဲ့ဒီမှာကျွန်တော်တို့ဘာသာပေါင်းလို့ရှိတယ်ကွန်ရက်တွေစုပေါင်းပြီးတော့ဟာဆရာတော်တွေပါမယ်အင်ဒီဝါပါမယ်ခရစ်ယာန်ပါမယ်ကျွန်တော်တို့လည်းပါမယ်เนาะဒီကိုကြောင်းတော့ပါဒီအဲညွှန်ရင်းနဲ့တာဟာစာပါဖြစ်ရေးဆိုတဲ့ခေါင်းစဉ်ပေါ့ ကြောင်းပါဆောင်ရွက်တယ်လို့အစီအစဉ်ကိုကျွန်တော်ပြောထားပါတယ်အဲ့ဒါကျွန်တော်ဆောင်ရွက်နေပါတယ်လာမယ့်ပတ်ကြရအောင်အသိစိတ်ကိုကျွန်တော်ပိတ်စာပြီးတော့ကျွန်တော်တော့ဒါဆောင်ရွက်မှာဖြစ်တဲ့အကြောင်းအခုကျွန်မစရတ်ဒီမှာဟောရာတိပြန်ပြန်သွားရေးအဖွဲ့ဝင်တောင်းရှိသူများစီဝေးနိုင်စီဝေးရှိတဲ့အကြောင်းဒီကိစ္စနဲ့ပတ်သက်ပြီးနိုင်စီဝေးတို့ကိုပဲရှိတယ်အဲ့မှာတက်ရောက်ကြဖို့အတွက်အဲ့မှာကဖြစ်ပါတယ် အဲ့တော့ခုကကျွန်တော်တို့အဲမနေ့တနေ့ရနော်တနေ့ရဆိုလို့ရှိရင်ဒီခရမ်းမြို့နယ်ပင်လယ်ဘက်ခြားမှာရှိတဲ့ခြားကောင်းတာတဲ့နော်အဲ့ဒီမှာရေကက်ပဲဖြစ်တဲ့အတွက်ကြောင့်ကျွန်တော်ပြည့်မြတ်တာကိုရရဲ့နောက်ကဘာရဲ့အဲနောက်ကခြားပါပါအဲ့ဒါလေတော့ကျွန်တော်တို့ငါစကုနာပေါ်လာတိပညာပြန်ပွားရေးဖွဲ့နော်လူမှု ကိုကြီးအဖွဲ့ရဲ့စုပေါင်းပြီးတော့လီဒါဘူးတစ်ထောင်တန်ပြီးလီဒါဘူးတစ်ထောင်ကျွန်တော်တို့အဲ့ဒီဘက်မှာသွားပြီးတော့လှူခဲ့တယ်ဆိုတာရှိပါလေเนาะကြည်လှူခဲ့တာเนาะဒီလိုလူတွေပါလေပါဝင်ကြတာနောက်တော့ကျွန်တော်တို့ဒီလိုကိစ္စတွေရှိနေဆိုတော့ဟဲ့ဆိုတော့ကျွန်တော်တို့ကဒီပြန်ပြန်သွားပြီးအဖွဲ့အစည်းပါနဲ့ဘုရားတော်အုပ်ချုပ်ရေးဖွဲ့ရဲ့ဓမ္မကရာပြုပုံမှာဘာသာပေါင်းဆိုလူမျိုးပေါင်းဆိုဘာသာမျိုး ogni nome che sa Paolo è stato messo là al tipi جئنا عليه إن الله يأمر بالعدل والإحسان وإيتاء ذي القربى وينهى عن الفحشاء والمنكر والبغي يعظكم لعلكم تذكرون فاذكروني أذكركم